တုတ်တန်ကျန်အခန်းကြီး20အငယ်1မှ16စပြည့်ရည်သည်လှည့်စားတတ်၏တေရည်တရည်သည်ယုံရင်ခတ်ပြုခြင်းအမှုကို ဖြစ်စေတတ်၏ထိုသို့သောအားဖြင့်မာယွင်းသောသူသည်ပညာမရှိ ရှင်မင်းကြောက်စေသော အမှုအရာသည်ရှင်သည်ဟောက်ခြင်းနှင့်တူ၏အမျက်တော်ကိုနှိုးဆော်သောသူသည်မိမိအသက်ကိုပြစ်မှား၏ရန်တွေ့ခြင်းကိုငြိမ့်စေသောသူသည်ဂုံတရေရှိ၏ မိုက်သောသူမူကားအမှုနှင့်ရောနှောတတ်၏ချမ်းသောကြောင့်ပြည်သောသူသည်လယ်မလုလိုထိုကြောင့်စပားရိတ်သောကာလ၌သူတစ်ပါးကိုတောင်းတော်လဲမရရလူစိတ်နှလုံး၌ပညာအကျံသည်နက်သောရည်နှင့်တူတော်လဲဉာဏ်ကောင်းသောသူသည်ခတ်ယူလိမ့်မည်လူများတို့သည်မိမိတို့ပြုသောကျေးဇူးကိုကြားပြောတတ်၏တစ္ဆာရှိသောသူကိုကအဘယ်သူရှာ၍တွေ့နိုင်သနည်း ဖြောင့်မတ်သောသူသည်မိမိဖြောင့်မတ်ခြင်းလမ်းသို့လိုက်၍သူ၏သားစဉ်မြေးဆက်တို့သည်မင်္ဂလာရှိကြ၏။တရားပလ္လင်ပေါ်မှာထိုင်သော ရှင်ဘုရင်သည်မကောင်းသောအမှုအရာ ရှိသမျှတို့ကို မျက်စိတော်နှင့်ပယ်ရှင်းတတ်၏။ငါသည် ကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီ။အပြစ်နှင့်ကင်းလွတ်၏ဟုအဘယ်သူဆိုနိုင်သနည်း။အလေးခြင်းမတူသောအလေး၊အဝင်ခြင်းမတူသောတင်းတောင်းတို့ကိုထာဝရဘုရားစက်ဆုပ် ရွံရှာတော်မူ၏သူငယ်တော်လည်းမိမိပြုသောအမှုသည်စင်သည်မစင်သည်မှန်သည်မမှန်သည်ကိုမိမိအချင်းရအားဖြင့်ပြ၍မိမိသဘောကိုထင်ရှားစေ၏ကြားတတ်သောနားကို၎င်းမြင်တတ်သောမျက်စိကို၎င်းသာဝရဖျားဖန်ဆင်းတော်မူပြီးဆင်းရဲမည်ဟုစိုးရင်စရာရှိသည်ဖြစ်၍အိတ်ချင်းကိုမတက်မဲ့နှင့်노တက်လျင်ဝတ်စွာစားရ၏ဝယ်သောသူကမကောင်းဘူး မကောင်းမှုဟုဆိုတတ်၏ဝယ်၍တောပြီးမှဝါကြွားတတ်၏ရွှေရှိ၏ပရမညာလည်းရှိ၏ပညာအတတ်နှင့်ပြည့်စုံသောနှုတ်မူကားအလွန်အဖိုးထိုက်သောယတနာဖြစ်၏မကျွမ်းသောသူအတွက် အမျိုးပြတ်သောမိမအတွက်အာမခံတတ်သောသူသည်အဝတ်အဆရှိသောဥစ္စာတစုံတစ်ခုကိုပေါင်ထားစေအငယ်၁၉မှ 30လှည့်စား၍ရသောအစာသည် ချုံမြိန်တော်လဲစားသောသူ၏နှုတ်သည်ကြောက်စရနှင့် ပြည့်လိမ့်မည်အကြံရှိသောသူသည် သူတစ်ပါးနှင့် တိုင်ပင်လျင်အကြံထမြောက်တတ်၏ကောင်းသောတိုင်ပင်ခြင်းရှိမှသာစစ်မှုကိုပြုရမည်လေ၍စကားများသောသူသည် ရှုဝဲအပ်သောအရာကိုဖော်ပြတတ်၏ တို့ဖြစ်၍ချောမောတတ်သောသူနှင့်မပေါင်းဖော်နှင့် အချင်းသူသည်မိဘကိုချိန်ဆ၏ထိုသူ၏မိခွက်သည် ထူထပ်သောမှောင်မိုက်၌ပေလိမ့်မည်အမွေဥစ္စာကိုအစအဦး၌အလင်းရနိုင်တော်လဲအဆုံး၌အမင်္ဂလာ ဖြစ်လိမ့်မည်ငါသည်ရန်တုံပြုမိဟု မဆိုနှင့်ဒါဝရဖျားကိုငန့်လင့်လော့တို့ပြုလျင်ကဲတင်တော်မူလိမ့်မည်အလေးချင်းမတူသော အလေးတို့ကို သာဝရဖျားဆက်ဆုပ်ရွှရှာတော်မူ၏စင်းလဲသောချိန်ဝင်သည်လည်းအပြစ်ရှိ၏လူတွားရလမ်းတို့ကိုသာဝရဖျားစီရင်တော်မူ၏တို့ဖြစ်၍သူသည်မိမိတွားရလမ်းတို့ကိုအဘယ်သို့ နားလေနိုင်သနည်းဖျားအမှု၌စကားလွန်ပြီးသောသူတစ္ဆာဂရိထားပြီးမှမေးမြန်းသောသူသည်ကြော့ကွင်းနှင့်တွေ့မိပြီပညာရှိသောရှင်မြင်သည် လူဆိုးတို့ကို क्वे ပြားစေ၍ဘီးနှင့်ဖိတတ်၏ လူဤစိတ်ဝိညာဉ်သည်ကိုအတွင်း၌ရှိရှိသမျှတို့ကို စစ်ဆေးသောသာဝရဖျားဤမိခွက်ဖြစ်၏ဂုဏတရားနှင့်တစ္ဆာတရားသည် ရှင်မြင်းကိုဆောင်မတတ်၏ယာဇပလင်တော်သည်ဂုဏတရားအဖျင်မြဲမြံတတ်၏လူပြိုဤဘုံကားအစွမ်းတတ်သည့်လူအိုဤဂုံတရီကားဖြူသောသပင်ဖြစ်၏အနာကိုမှွေနှောက်ခြင်းအဖျင်အဆိုးအညစ်နှင့် ကင်းစင်တတ်၏ဒဏ်ကျက်ရာတို့သည်လည်းကိုယ်အတွင်းအရက်တို့၌ထိုသို့သောကျေးဇူးကို ပြုတတ်၏